အခန်းကြီး124အငယ်1မှ4ထာဝရဘုရားသည်ငါတို့ဘက်မှ ရှိတော်မမူလင်ဟုသောစကားနှင့်ချီ၍ဤဒေလံအမျိုးဆိုရသောစကားဟုမူကားထာဝရဘုရားသည်ငါတို့ဘက်မှရှိတော်မမူလျှင်လူတို့သည်ငါတို့ရံဘက်၌နေကြသောအခါအမျက်ထွက်၍ငါတို့ကို အသက်နှင့်တကွမြူချပြီတကားထိုအခါငါတို့ကိုရေသည် လွှမ်းမိုး၍စီးသောရေသည်ငါတို့အသက်ဝိညာဉ်အပေါ်မှာ ကြော်သွားပြီတကားအငယ်ငါမှရှစ်စောကားသောရေတို့သည်ငါတို့အသက်ဝိညာဉ်အပေါ်မှာကြော်သွားကြပြီတကားသူတို့တွားနှင့်ကြိုက်ခဲရဖို့ငါတို့ကိုအတော်မမူသောသာရဘုရားသည်မင်္ဂလာရှိတော်မူစေတည်းငှက်သည်မုတ်ဆိုးတို့၏ကြော်ခွင်းတဲကလွတ်တကဲ့သို့ငါတို့အသက်သည်လွတ်လျက်ရှိ၏ကြော်ခွင်းပြတ်၍ငါတို့သည်လွတ်ကြပြီကောင်းကင်နှင့်မြေကြီးကိုဖန်ဆင်းတော်မူသော ထာဝရဘုရား၏နာမတော်အားဖြင့်ငါတို့သည်မစခြင်းကျေးဇူးကိုခံရကြသတည်း